1343ဝါကောင်လာပြီနေ့ပြေဟောကြားတော်ဒီလာပြီးတရားတော်ကိုနာကြားတော်မူကြရပါလိမ့်မည်ဝုံနေတယ်ဝုံနေတယ်စေပါသီလဥပုဂ္ဂိုလ်ဆောက်တည်ခြင်းသုံးရကိုယ်ကိုထူရပွားများနေတာပါပဲအမြဲတမ်းလည်း၅ပါးသီလဆောက်တည်ပြီးခြင်းသုံးနေတာဒါလေးလည်းကုသိုလ်ထူရပွားများနေတာပါပဲမြတ်စွာဘုရားဤသာသနာတော်နဲ့ တွေ့ကြုံတဲ့အခါကလားဘုရားအဆုံးမဩဝါဒနဲ့လိုက်နာပြီးတော့သီလကျင့်နေကျင့်ပြီးတော့နေရတဲ့ဥစ္စာတန်မြတ်လျှောက်လို့မိမိတို့မှကောင်းစားချမ်းသာပါဖို့ပါပဲဒါပေမဲ့လို့တန်မြတ်ရင်ကောင်းစားရုံနဲ့အာမရပဲဆင်းခါပြင်းနေတဲ့နိဗ္ဗာန်ရောက်အောင်လည်းအားထုတ်ကြတယ်ဒီမှာကုတရားထုတ်နေတဲ့ပုဂ္ဂိုလ်တွေကဆင်းခါပြင်းနေတဲ့နိဗ္ဗာန်ရောက်အောင်အားထုတ်ကြတာလည်း ဒါတော့အကောင်းဆုံးပါပဲအဲဒီမှာဘုရားနုပတိမြတ်စွာဘုရားကြီးဘုံကိုလည်းအာရုံပြုရတယ်မေတ္တာဘာဝနာလည်းပွားများရတယ်ဘုရားကမေတ္တာဆိုအသုဘအသုဘကိုလည်းနှလုံးသွင်းရတယ်မရဏပတိပေခြင်းကိုလည်းအောင်းမေ့ဆင်ရတယ်တရားထုတ်တဲ့ပုဂ္ဂိုလ်တွေမှာအဲဒါရဆင်နိုင်ရင်ကောင်းတယ်ဆိုကြမြင်ကြပါတယ်ဘုရားကအာရုံပြုတာကတော့ မြတ်စွာဘုရားဟောကြားတော်မူတဲ့တရားတွေကိုအားထုတ်အောင်ပါဆိုတော့ဘုရားကုံအောင်ပြုပြီးတော့နေနေနဲ့နဲ့အားထုတ်ပြီးတော့သွားဖို့ပါပဲမေတ္တာဘာဝနာတွေဆိုတာကတော့တတ္တဝါတွေအားလုံးတို့ချမ်းသာပါစေလို့နှုံးညွှန်ပြီးတော့မိမိလည်းချမ်းသာအောင်တရားတွေအားထုတ်သွားကြအာတုဘာကတော့မိမိခန္ဓာကိုယ်ဟာမတင်တယ်လေအာတုဘကုံနဲ့ပြည့်စုံပြီးနေတယ်ဆိုတာသိပြီးတော့အဲဒီအာတုဘကုံနဲ့ပြည့်စုံတဲ့ န္ဓာကိုယ်မှာကင်းပြီးတော့ဆင်းခြင်းအောင်အထောက်ဖို့ပါမရဏသတိကပို့ပြီးတော့ရေးခြင်းမရဏသတိကသိခြင်းတရားဘဝတိုင်းဘဝတိုင်းသိခြင်းတရားအဆုံးသတ်တော်တာကြီးတဲ့ရွယ်ကြီးတဲ့ပုဂ္ဂိုလ်တွေမှာဒီဝအချင်းပုံကြီးရွယ်ငယ်တဲ့ပုဂ္ဂိုလ်တွေတော့သိမနည်းသေးဘူးဒါမှမဟုတ်ကာမကောင်းအကြောင်းမသိလို့ရှိရင်ရွယ်ငယ်ငယ်တဲ့သေးတဲ့ပုဂ္ဂိုလ်တွေရှိတာအဲဒါသိရမယ်ဒီဘဝမှာမသိခြင်းအတွင်းရတဲ့ရတဲ့တရားတွေကိုရအောင်အားထုတ်မှာပဲလို့ နှလုံးသွင်းပြီးဒေဒေစင်းအာထုံနေအောင်လို့ဘုရားနုတိမေတ္တာသာအပြုပါမယ်မရဏတတိဆိုပြီးတော့ကထမ်းလေးကိုကျင်းကျုပ်ကိုအောင်းမေကိုနှလုံးသွင်းလို့ရကျမ်းဆရာတွေကတရားဘုရားနုတိကတော့မန္တန်ဆင်ញံမှုရသင်လျော်တဲ့တရားတော်ပါပဲဘုရားနုတိဆင်ញံနေခြင်းဖြင့်တရားကိုအောင်ပြုပြီးတော့ကုသိုလ်စေတနာတွေတိုးပွားပြီးတော့နေရဘေးရန်တဲ့လည်းကင်းတတ်ပါအဲဒီမှာ ကုရမဂတိယဗရာစရှိတော့ကိုပါသောဂုဏ်တော်တွေတတ်နိုင်နေရဆင်ញင်ရတာပေါ့။ဘုန်းကြီးကဘုရားရှိခိုးစာရေးရတာရှိတချို့လည်းနှုတ်တဲ့ရနေဟာအရဟံဂုဏ်တော်မှာငါဖို့သမ္မာသမ္ဗုဒ္ဓဂုဏ်တော်ကနဘုဆာကြီးဖြစ်အဲဒီဘုရားဂုဏ်တော်ကြီးထာလာကလည်းပဲငါဖို့ပဲအရဟံဂုဏ်တော်ငါဖို့ဖွင့်တာအရဟံက ရဟကနေပြီးအရဟံဖြစ်လာအာရကကနေပြီးအရဟံဖြစ်လာရာရဟံပဲနောက်အရဟံအရနဲ့ဟဟအတနဲ့ကနေပြီးတော့အရဟတအဲ့ဒီတော့နှစ်ပုဒ်ဟောတဲ့ကူကတော့အာရဟံရဟစိတ်ဉာဏ်မသိလျော်မှကင်းတော်မူရဲ့ဆိုတဲ့အာရဟအဲဒီဟာလည်းတကူအလုံး၅ခုရှိတော့အရဟံထိုက်တယ်ဆိုတာကတော့ခဏခဏကြားနေရတယ် အဲဒါကိုဘုန်းကြီးလည်းခဏခဏနှလုံးသွင်းလို့ရတယ်ပြောနေတာပါအလားဘုရားဘုရားရှင်ခန္ဓာမူလိုက်ပြီးတော့မြတ်စွာဘုရားသူကနှလုံးသွင်းတယ်လို့ပြောတယ်သင်နဲ့သင်ကြားဘုရားကိုရှိခိုးပူဇော်ခြင်းနဲ့မိမိလိုအပ်တဲ့အကျိုးရနိုင်တယ်ဆိုတာအောင်းမရတာကဝန်တာရရတယ်အရဟံဘုရားသူခန္ဓာမူလိုက်ပြီးတော့မြတ်စွာဘုရားအဲဒါခဏခဏဟောပြောနေတာကြားနေတာ ရာပူဇော်ထုခန္ဓာမူလိုက်တယ်ပူဇော်ထုခန္ဓာမူလိုက်တယ်ပူဇော်ခန္ဓာမူလိုက်တယ်ပူဇော်ခန္ဓာမူလိုက်ရမြတ်စွာဘုရားလို့ဒီလိုနှလုံးသွင်းနှလုံးသွင်းတိုင်းဘုရားလုံးသတိဘာဝနာကုသိုလ်ဖြစ်နေတာအရဟံအရဟံကတော့ဒီဝါဒနာနဲ့တော့1500ကိလေသာအငြိကြီးမှကင်းတယ်ဆိုတဲ့အရဟံအာရကကအငြိဖြစ်လာရှိအဲဒါဝါဒနာနဲ့တော့1500ကိလေသာအငြိကြီးတော့ကင်းရစင်ကြတော်မူဝေဒနာဆိုရယ် ဝါဒနာနဲ့1500ကိလေသာညင်ကိလေသာ1500ဆိုတာလည်းအတည်းအထက်တယ်ကိလေသာဆိုတာ10ခုကိလေသာ10ပါးဟောရတာရှိအာဟုကိုစေတသိက်ကအလုံး14ပါးရှိတာမှာ10ပါးကကိလေသာတရားတွေအဲဒီလည်းပဲဘုန်းကြီးကိုယ်တိုင်လည်းနှုတ်တဲ့ဆောင်ထားရကိလေသာ10ပါးပြောခြင်းတဲ့ခါကျရင်စာရိပိရိစာကြရင်မိတ်လာတယ်သူကမယုံနဲ့မယုံနဲ့မိတ်အဲဒါကြီးအမှတ်ရအောင် လောဘကိလေသာဒေါသကိလေသာမောဟကိလေသာမာနကိလေသာဒိဋ္ဌိကိလေသာဝိသိကိလေသာကိလေသာဒိနာကိလေသာဥစ္စာကိလေသာအာရိတကိလေသာမြတ်ဘာကိလေသာဒီလိုသာဒီဝါချင်းကိလေသာ10ပါးအဲဒီကိလေသာ10ပါးကကျင်းရတော်မူပြီးရာအဲအာရကအာရကအာရကဝေတော်မူပြီးကိလေသာ10ပါးမှာကျင်းရတော်မူပြီးဆိုကိလေသာ10ပါးမှာကျင်းရတော်အာဒီကအာကတော့တရားအထုတ်တဲ့ပုဂ္ဂိုလ်တွေမှာ သောတာပတိမေဖို့ရောက်ရင်ကိုကင်းနေတဲ့ကိလေသာတွေကျင်းပါတယ်သဂရာကဖြစ်တဲ့ကနည်းနည်းပို့ပြီးတော့ကျင်းအနာကဖြစ်တဲ့အခါကျတော့တော့ကိုပြင်းသွားပြီဆိုတော့ကာမကာမဂုဏ်နဲ့ပတ်သက်တဲ့လောဘတွေကာမြင့်တဲ့မှုကိလေသာတွေကျင်းသွားอืมအမရာကပြာပါရပြာပါရဆိုဒေါသတွေလည်းပဲသူကျင်းသွားအဲလောဘဒေါသကျင်းသွားတော့လောဘမှလည်းကာမဂုဏ်နဲ့ဆက်တဲ့လောဘတွေကျင်းသွားဒီကိစ္စဟာတော့လည်းကြံရတဲ့လောဘ ညာဘာရထောတာကကျင်းလာတော့အနာကိုဆင်ကြယ်သွားတယ်အနာကပုဂ္ဂိုလ်ညာနာဖြစ်သွားတဲ့ခါကျတော့လောဘဒေါသမောဟဉာဏ်မြတွေပေါ့အစာအစာကုန်ကြီးရဟာတွေအစာကုန်ကြီးတွေတော့ထကုန်တော့မဟုတ်ပါဘူးအဲကာမရာကကာမဘုံညစ်တဲ့လောဘဆိုတာအနာဂံရဲကင်းသွားတော့အရဟတမေကြတာထပြီးကင်းသွားတာမဟုတ်ပါဘူးမကင်းသေးတဲ့ကြံတဲ့ဒီကာမရာကမှတပါးတော့ ရူပယာကအယုပယာကယူပဘောအယုပဘောယူပယူပဘောအယုပဘောနဲ့စတဲ့ယုံနာနေဘဝတွေဒါရနှိမ့်တဲ့ပြီးတော့နေတဲ့ရာဂတွေလည်းထပ်ပြီးတော့ကင်းတယ်အဲဒီတော့ဒီလေသာတွေအကုန်ကင်းတာပဲညာနာပုဂ္ဂိုလ်မှလည်းအကုန်ကင်းဖရာမှလည်းအကုန်ကင်းဘာထူးတယ်လဲဖရာမှတော့ဝါဒနာနဲ့တကွ1500ကိလေသာကြီးကြီးတယ်မှာကင်းဝေးစေတော်မူသည်ဝါဒနာရောကင်းတာတဲ့သစ္စာဖရာမှလည်း1500 ကိလေသာအငြိမ်းကြီးတွေမှာကင်းလို့စီရဝင်နေစွာဗျာအဲ့ဒါတွေအတူရုပ်အာရုံပြီးကြအောင်လည်းနည်းတယ်ကြတော့လေဘုညာတရားတွေတော်များများဟောရအောင်မာလုယဗုဒ္ဓသုတ်တရားဟောမယ်အဲဒီသုတ်တရားသိရတယ်မလားကောင်းပါဘူးဒီတရားတွေလည်းပုဂ္ဂိုလ်တွေတော့သိနာတယ်လေကများပါတယ်ဒီအထုပ်မထိုင်တော့သူ့လည်းသဘောကျဘူးသိမလွယ်ဘူးကညာထုတ်ထားတော့တော်ပေါ်ရပါတယ်အနည်းကြဟောရအောင်ဒီရတဲ့ဟောလို့ပြီးတော့အရင်ကလည်းအချင်းချင်းဟောတော့ အရင်ကဟောတော့မှလည်းနာဘူးတဲ့ပုဂ္ဂိုလ်တွေရှိတာသို့တော်မနာဘူးတဲ့ပုဂ္ဂိုလ်တွေရှိရင်ကဒီလိုသီလပေးပြီးဟောနေခြင်းဟောတာမဟုတ်ဘူးအခုတော့နေခြင်းဆိုတော့အများသောပုဂ္ဂိုလ်တွေကြားနာပြီးတော့မှတ်သားရအောင်ဟောရအရဟံဘောဝဒေါသမောဟအစရှိတာကိလေသာအငြိကျေတော့မှပြင်းရစီရတော်မူသည်ဝါဒနာနဲ့တကွဘောဝဒေါသမောဟအစရှိတာကိလေသာအငြိကျေတော့မှပြင်းဝေးစင်ကြတော်မူဝေရောမြတ်စွာဘုရားညာနာပုဂ္ဂိုလ်တွေလည်းလောဘဒေါသမောဟကျင်းတာပဲဘုရားမှာလည်းကျင်းတာဘုရားဝါဒနာနဲ့ဝါကျင်းတယ် သာမန်ယဟနာပုဂ္ဂိုလ်တွေကတော့ကိလေသာမကင်းညာစောဝိညာအလေးလာဝါဒနာပါနာတွေရှိတယ်။အဲဒါတွေကိုယဟနာဖြစ်ပြီးတော့လည်းသူကမကင်းသေးရဲ့နဲ့အဲဒီအမူအရာတွေပေါ်ရတယ်။အပြောဆိုတွေပါဒီပေါ်ကျမ်းစာဆန္ဒပြောတာတွေပါဒီလိုဟာအဲဒီပေါ်ရတယ်။စိတ်ကတော့ဒေါသဖြစ်လို့တော့မဟုတ်ဘူးသူကနှုတ်တက်နေတယ်သူကပြောနေတဲ့ဟာတွေကကျမ်းစာဆန္ဒတွေပြောတာအဲဒါဝါဒနာမကင်းသေးဘူးတဲ့။ မြတ်စွာဘုရားမှာတော့ဝါဒနာကင်းတယ်မှာလောဘနဲ့စသည်ဝါဒနာလည်းမရှိဘူးဒေါသနဲ့စသည်ဝါဒနာလည်းမရှိဘူးမောဟနဲ့စသည်ဝါဒနာလည်းမရှိဘူးအမြဲဘဝဆက်ဆက်ကအလေးအလာတွေလည်းကင်းပြီခုဘဝအလေးအလာတွေလည်းကင်းအားလုံးအလေးအလာဝါဒနာတွေပါကင်းတော်မူပြီအဲလိုကင်းတော်မူတဲ့မြတ်စွာဘုရားပဲနော်ကြီးညိုကြကောင်းပါရဲ့အဲဒါအောင်ပြီးတော့အောင်ရဟံဝါဒနာနဲ့တကွာ လောဘဒေါသမောဟအစရှိသောကိလေသာညစ်ကြေးတို့မှာကင်းဝေးသင်္ကြန်တော်မူပေသောမြတ်စွာဘုရား သောမြတ်စွာဘုရားသရဟံဝါရဏနှင့်တကွာလောဘဒေါသမောဟအစရှိသောဤရသညေကျေတို့မှာကင်းဝေးသင်ကြတော်မူပေသော စွာဘုရားကိုယူရင်ညာနိုးနဲ့အုံမိုး၍ဖြစ်ဖို့ပါ၏နတ်စွာဘုရားအဲဒါဘုရားကိုနတ်စွာဘုရား၏အလိုတော်နဲ့အညီဒီလိုဉာဏ်ကြည်ကင်းဝေးစီရင်အားထုတ်ကြတာပဲအဲဒီလိုအားထုတ်ခြင်းဖြင့်ဉာဏ်ဓုတွေတရားဓုတွေလည်းမကြခင်အတွင်းရသွားကြတာပါပဲရနိုင်ပါလေကျိုးစားရတာအာထုတ်ကျိုးစားအာထုတ်လို့ရှိရင် ရသင်ရလိုက်တဲ့ဝိပဿနာဉာဏ်နဲ့ရသွားတယ်ဝိပဿနာဉာဏ်ရစ်တာပြည့်စုံလို့ရှိရင်အရိယာမဉာဏ်ခွဉာဏ်တွေကိုရောက်ပြီးတော့သွားနိုင်တယ်တဲ့ဒါဖြစ်သွားရင်လည်းဆရာကြီးဂုံတော်လည်းအာရုံပြုပြီးတော့ရှုမှတ်တဲ့သောယုံနာတရားတို့အနိစ္စဒုက္ခအနတ္တသိအောင် ရှုမှတ်အထောက်ချခြင်းဖြင့်မိမိတို့လိုရှိရသောလောကီလောကုတ္တရာကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နဲ့ပြည့်စုံကြပါစေ။